ဒီဟာဟဲတံဂရိပသုတကုံမှာသခိုးမမောင်ဟာလူစီဘူးလက်လွဲရောင်းစားတဲ့အမှုနဲ့တိုင်းပြည်သဘုံညာနဲ့ဂုံခန်းနေတယ်ပြောပါဘူးအေးအေးတိုင်းပြည်ကိုသဘုံညာနဲ့ဂုံခန်းမဲ့သခိုးမလို့လက်ဝါတံမွန်နဲ့လို့အကျယ်ချုပ်ထားတယ်လေကွာတံမွန်နဲ့ထားတာအကျယ်ချုပ်လားခင်ဗျာဒီကွာရောင်ရောင်မမနဲ့ပြောမိတာပါကွာအမကြီးဖေဟာဒါတဲ့စကားမစား ရွေးကောက်ပွဲပုံကြစေကလေးစိတ်မီစီကံပြီးမလား။ဩတဲနောက်တာကိုဖေဟာကဲကဲမီးရေဖေဟာတခိုးမုံမောင်ဟာဘရင်ပွဲတော်အုံနဲ့သမင်းမဆိုင်သူ့အသက်အပင်မခံနိုင်ဘူးတဲ့ဟိုကနေလူလူဆန္ဒပြနေတယ်ကွာ။တခိုးကဆန္ဒပြသေးသလားဖေဟာ။ဟာအခုကာလတခိုးတင်ပဲကမလဲဗျာ။ထောင်ကြနေတဲ့ထောင်သားတောင်မှအုံးစီနဲ့ဘီးမရလို့ဆိုပြီးအငတ်ခံပြီးဆန္ဒပြသေးတာပဲ။မှန်ပါ ဒါကြောင့်မင်းနဲ့မင်းကြီးကိုယ်တိုင်နန်းထဲကထွက်လို့အချက်ကြမောင်းကြည့်ခြင်းများကြမှန်လားပါဖေဟာအမှန်ကမယုံမသေးနဲ့မှန်လားပါဖေဟာယုံသေးလို့ပြောတာပေါ့ဖေဟာအေးအေးမင်းကြီးဖေဟာမောင်းကြည့်နေခတ်တဲ့ခါမှာပေါ်တော့တာပို့တာနိုင်လူကမိမဖြစ်နေဒီပြားမြောက်အောင်မဲမှန်ပါဖေဟာယောက်ျားဖြစ်လို့ရှိရင်တခါတော့ခေါ်တာတတ်ပြီလေ ယောက်ျားမိန်းမမရွေးငွေတစ်ထောင်ပေးမယ်လို့ပြောပါဗျာအေးကွာငါမင်းတော့လူရမလဲဘူးမင်းသာကြည့်ဒီမောင်းခတ်ခဲ့ပါဗျာမမရင်းနဲ့မောင်းသေးနဲ့ခိုက်ထွက်ပါဗျာတိုင်းလူကြီးသားလူအများတို့လေကာမတိပသူသာကုန်းမှာပခိုးမိုးမောင်ကိုပွဲတော်သာဆက်တာနိုင်လူအားတရားထောင်းတို့တောင်းသမုတ်ကပေတနာတော်မူဘေးအမိန်တော် အိမ်ခေမှာတော့မောင်းမှန်တွေဒလူလူနဲ့ဘာအကြောင်းလဲဆိုတာသိရအောင်ကိုကာကအိတ်နေတဲ့အခိုင်ဆွတ်မေးလိုက်ဦးမှာပဲလေ။အော်ဖေးကြီးကအခုတီးတယ်မောင်းဟာဘာမောင်းပါတော့ဖေးကြီးရဲ့အခုတီးတာတီးမောင်းတော့ကွာ။ ဒီမောင်ရှင်ဒီကြောင်ကြည့်ပြရစီရှင်သူတော်ပြောရမှာတော့ခက်ခက်ခက်ပဲဒီလိုကဒီလိုသခုံးမိုးမောင်ကိုပွဲတော်တာဖက်ပါနိုင်မှုကိုဦးဝဲတစ်ထောင်ပေးမယ်ဆိုတဲ့အကြောင်းပဲကွာအောင်မလေးကခုမှပဲဆမ်းမာရလက်ရမယ်လမ်းစာတွေ့တော့လေတက်နိုင်ပါဘူးဘာပဲဖြစ်ဖြစ်ကိုကာကာလေးသိချမ်းသာရင်တော်ပြီအဖေကြီးကလည်းငွေတစ်ထောင်ပေးတယ်ပါကျမသွားပါမယ် ဟဲ့ဟဲ့ဒီလမ်းကတော်တော်လူမသွားနိုင်ဘူးအင်မတန်ကင်းတဲ့စိတ်တွေများတယ်ပြီးတာပြီးပါကျမတာဝန်ယူပါမယ်ဟင်းရင်းတာဝန်ခံမဲ့ဆိုပြီးတော့နင့်နယ်ကပြားမထီလို့နဲ့နော်တဲ့တဲ့တဲ့ရော့ငွေတစ်ထောင်တိုင်းမင်းပြားရှိတာများများတိုင်းမင်းငွေတစ်ထောင်တော့ရပြီကိုကာကလို့ဒီတိုင်းမင်းအောင်ပါပဲလေကိုကာကရေကိုကာကဟောမေကာကရေ ဘာအိမ်ကျော်သွားကွာအိမ်မောင်းနဲ့ကြသွားလားမင်းကပြန်မနေနော်အချင်းချင်းလုံးဝမလိုက်ကြက်ကြက်ကြက်ကဖြင်းနေသွားအောင်မင်းသမီးကလည်းနားလို့ကွာကကရှင်ချင်းဝင်မသွားဘူးတတိမင်းရဲ့လို့ငါအလေးဒီညမော်တာနဲ့ထူးလိုက်ပါလေ ခွေးဝန်းချုပ်တိုင်းသမင်းငတ်တဲ့ကောင်ကိုသတိတဲ့အဲမှာရှားလာပြီလားဘာလုပ်နေတာလဲကွာဗမာပြည်ပြန်ပြီးဒူတော်ရဲ့အတွက်ကြိုးစားနေတယ်ခင်ဗျာညံ့တာပါကွာညံ့လောက်ကတော့ကိုအားနဲ့ကိုခွင့်ကြည့်ကြိုးစားတကူလို့ညကကဟိအင်းချင်းနဲ့တကူလုံးအဖြူရဦးလို့ပါလားဝတ်ပြူစင်ကြဲနဲ့သခိုးများလားဟိအဲရောင်လို့လေရောင်ကုန်တော်ဌာနကများ အေးမဟုတ်ပါဘူးကွာကောင်တော်ဌာန။အော်သွားနောက်မနေနဲ့။ရှင်လန်းတော်ကဖေးကြီးဝင်လေဟုတ်လားသုံးသုံးမေးလိုက်ပြဒီမကြီးရဲ့အေးအေးကျွန်တော်တို့တိုင်းကြီးရဲ့ထဲထေကြလို့ဘယ်တော့ OGL ဖွင့်မှာလဲခင်ဗျာ။အော်ကိုကကကလည်းသွားမနောက်နဲ့ဆို။ကျမပြောတာနားထောင်ပါ။ ဖြည်းဖြည်းဝင်လာတာလေကျမတို့တဖြည်းဖြည်းကိုငွေတွေလာပေးတာရှင်ရော့ငွေတစ်ထောင်မလေးမလေးမလေးဒီငွေတွေရန်လက်ခံရသလားမင်းရန်လက်ခံရသလားမလေးမတော်တဆမူပြီးဘာမှဖြစ်နေပဲနဲ့လောက်ပါမလဲမဟုတ်ပါဘူးကိုကာကရဲ့အခုမိုးမောင်ကိုပွဲတော်သာဆက်နိုင်ရင်ငွေတစ်ထောင်ပေးမယ်ဆိုလို့ကျမလက်ခံလိုက်တာရှင် အောင်မလေးကမိမရောမလေးမလေးမလေးမကူညာပါပေါ့လားအာငါပြောလားနဲ့အစကဒီနေရာအိမ်ဆောင်ရင်ပြက်ခံရလိမ့်မယ်လို့မလေးမလေးမလေးကိုယ်မကြည့်တင်တာဒီမင်းသွားသူကြည့်တယ်မိမရောမာနရဲ့တွယ်လေးလေးမာနရဲ့တွယ်အာကမဲ့ထင်တာပြုလိုက်ပုံကအကမဲ့မင်းထင်တာပြုလိုက်ပုံက မြစ်တီးရဲ့မြစ်တီးရပါပြီရဲ့ကွယ်မိမရောသမီးကိုအတူရက်ပြရစီတော့သခွေသမီးကိုအတူရက်ပြရစီတော့ဝင်မခါနေမလို့ချင်းနဲ့ဝင်မခါနေမလို့ချင်းနဲ့ဝင်မခါနေမလို့ချင်းနဲ့ကိုပြီးတော့ပြမ အဲ့လောက်တော့ပဲကောင်းမယ်လေမရှိဘူးဝိသကံမြင်လို့ရင်းနဲ့ငကိုပင်တဲ့ကိုပြမှာကွန်းတွဲအဲလေးပြောမယ်ဟဲ့ကောင်မင်းပါရာလုံးပါလားမလဲမလဲမကကလို့ဒီဝိသကံမင်းရလက်ခံရသလားအရလက်ခံရသလားမလို့ဒီဝိသကံလောက်ကြာကြာတော့မှာတော့ဖြီးသေးတယ်ခွန်ကြိုက်ရှိကြဖြစ်နေပုံနဲ့ ကဲကဲစကားရှိတဲ့မသကထွက်กว่าရှင်နန်းတော်သွားမယ်တကြီးဟိုတောင်းပါမရခင်ခင်ဗျာသူ့မင်းမသားလေးရှိလို့ကျွန်တော်ကိုယ်တိုင်သွားရပြီခင်ဗျာဟဲ့မင်းနဲ့မဆိုင်ဘူးမေကာကသွားရမယ်မလေးရောင်းနေရောင်းနေလို့ဖြစ်ကုန်ဘူးယောက်ျားမသွားရဘူးတဲ့ဟေးမေကာကပြီးတော့ပြီးတော့ဝင်မယ်ကွာကြောင်ကြောင်ကြောင်ဖြူကြောင်ကြောင်ပပြောင်ဖြူကြောင်ကြောင်ကြောင်ဖြူကြောင်ဖြူကြောင်ဖြူအမေလေးမောလိုက်တာဟဲ့ ဒီကစီရယ်ဒီကြီးဟာအုံးကြီးအရောဆုံးပဲ